သာသနာတော်နှစ်1569ခုနှစ်ကောဇာတိဂရိ1385ခုနှစ်နေုံလာဇန်9ရက်ခရစ်နှစ်2023မေလ25ရက်ဇာတာပတိနေ့ဒီနေ့အမေရိကန်နိုင်ငံကာလီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးအတွင်း၌မဟာတတိပဋ္ဌာန်9ရက်တရားစခန်းပွဲမှာဝင်ရောက်ပြီးတော့မဟာတတိပဋ္ဌာန်တရားတို့ကိုရိုးရိုးသေးသေးရှုပွားအားထုတ်လျက်ရှိတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနအမတဒါနအနေအချင်းယနေ့နိဝရဏပေခွာရေးဆိုတဲ့တရားတော်ကို တရားအလူ ပေးလူမှာဖြစ်ပါလေနိဝရဏပေခွာရေးဗာတရားတယ်လေရဏပေခွာရေးပါဗျာဘုရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပေါ့တကယ်နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တတိပဋ္ဌာန်တရားဝိပဿနာတရားများကို အားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီနိဝရဏတရားတွေ ပဲခွာနိုင်ရမှာဖြစ်ပါတယ်ဘလောက်ခဲတထိုင်နေနဲ့24နာရီလုံးထိုင်နေပြောပြောဒီនិဝရဏမှာမခွာနိုင်လို့ရှိရင်ဘယ်တော့မှတမာရီမဖြစ်ပါဘူးတမာရီမှမဖြစ်ရင်ဝိပဿနာဉာဏ်ဆိုတာကအဝေးကြီးပဲဝိပဿနာဉာဏ်မှမပြည့်စုံလို့ရှိရင်မဉ္ဇဏ်ပူဉ္ဇဏ်နိဗ္ဗာန်ဆိုတာဘယ်နည်းနဲ့မှမရနိုင်ပါ ဒီနိဗ္ဗာန်တရားဟာယောဂီသူတော်စင်များအထုနေတဲ့ဒီသတိပဋ္ဌာန်ဝိပဿနာတရားတွေကြိုးစားအထုရမှာသူဟာလက်ခံထားရမယ်တရားတွေမှာမပါပါဘူး။ဒါကြောင့်လဲဆိုတော့မိမိတို့အာထုတ်နေတဲ့တရားတွေတမာရီဖြစ်ဖို့အာထုတ်နေတာတွေကိုတမာရီမဖြစ်အောင်ဒီနိဝရဏတရားက တားထားတာဖြစ်ပါတယ်ဒီနိဝရဏတရားက ပိတ်ဆို့ထားတာဖြစ်ပါယောဂီတို့ဝိပဿနာဉာဏ်ဤဖြစ်ဖို့အတွက်ဘလောက်ပဲကြိုးစားပြီး အာထုတ်အာထုတ်ပေါ့ထိုင်နေဣရိယာပုနဲ့ပဲအာထုတ်အာထုတ်ဈဉ္ညာဣရိယာပုနဲ့ပဲအာထုတ်ရင် အာထုတ်ရက်တဲ့ဣရိယာပုဘယ်ဣရိယာပုနဲ့ပဲရှုရှုဒီနိဝရဏတရားတွေ ဝင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဓမ္မရင်းမဖြစ်နိုင်တယ်လို့ဝိပဿနာဉာဏ်လည်းမဖြစ်နိုင်ပါဘူးဒါကြောင့်အဲ့ဒီနိဝရဏတရားတွေကိုလက်ခံထားရမှာလားပယ်ရမှာလားပယ်ရမှာပါဖြစ်ပြင်စင်ကဝိပဟိနောဟောတိပြင်စင်ကဝိပဟိနောဆိုတာဒီအင်္ဂါ၅ပါးကိုပယ်ရမှာ အဲ့ဒီ၅ပါးကဘာတွေလဲဆိုတော့ကာမေသံတော်ဘဟိနောဟောတိဗျာပါရောဘဟိနောဟောတိထိနမိတ်တံဘဟိနံဟောတိဘုဒ္ဓိသကုကုသဘဟိနံဟောတိဝိဇိကိစ္စဘဟိနာဟောတိအဲ့ဒီ၅ပါးကာမေသန္ဒဆိုတဲ့និဝရဏတရားဗျာပါရဆိုတဲ့និဝရဏတရား ထိနာမိတ်တဆိုတဲ့နိဗ္ဗာန်တရားဘုဒ္ဓိစ္စပုဂ္ဂုစ္စဆိုတဲ့နိဗ္ဗာန်တရားဝိသိကိစ္စဆိုတဲ့နိဗ္ဗာန်တရားအဲ့ဒီနိဗ္ဗာန်၅ပါးပဲနိဗ္ဗာန်ပဲဝင်ဝင်ဒီယောဂီတမာရီမဖြစ်တော့ပါဘူးဝိပဿနာဉာဏ်ဆိုတာဝီးပါပဲဒါကြောင့်အဲ့ဒီနိဗ္ဗာန်တရားတွေကိုဘုန်းကြီးတို့ယောဂီများကပေခွာရမှာဖြစ်ပါဒီတော့ကာမိသန္တာဆိုတာက ဘာလဲဆိုတော့ကာမေဆန္ဒကိုကာမဆန္ဒနှစ်ပုတ်ခွဲကာမဆိုတာကလူကျင်တာနှစ်သက်တာဆန္ဒဆိုတာကလူလားတာကာမေဆန္ဒဆိုတာအဲ့ဒီလူကျင်နှစ်သက်မှုတွေကိုကာမေဆန္ဒလို့ခေါ်တာလူကျင်နှစ်သက်တတ်တဲ့သဘောကိုကာမေဆန္ဒလို့ခေါ်တာအဲ့ဒီ လူချင်းနှစ်သက်တာတွေကဘာတွေလဲဆိုတော့မြင်နေသမျှမြင်ရတဲ့အစင်းအာယုံကောင်းတွေလူချင်းနေတာပဲကြားရသမျှတဲ့အတန်အာယုံကောင်းတွေကို လူချင်းနေတာပဲအနံ့နန်းရှူရတဲ့အနံ့အာယုံကောင်းတွေကိုလူချင်းနေတာအရသာစားပြရတဲ့အရသာကောင်းကောင်းတွေကိုလူချင်းနေတာ အတွေ့အထိအဲ့ဒီအတွေ့အထိကောင်းကောင်းတွေကိုလူချင်းနေတာအဲ့ဒီလူချင်းနေတာဟူသမျှကာမိစန္ဒနှစ်သက်နေတာဟူသမျှကာမိစန္ဒအဲ့ဒီလူချင်းနှစ်သက်မှုဟာပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပဲအဲ့ဒီကာမဂုဏ်တွေကိုလူချင်းနေတာဒီကာမဂုဏ်တွေကိုရှာနေတာနှစ်သက်စရာအာယုံခေါင်းတွေကိုရှာကြမ်းနေကြတယ် နှစ်သက်စရာအာတန်အာယုံကောင်းတွေကိုရှာကြံပြီးနားထောင်နေကြနှစ်သက်စရာအနတ်အာယုံကောင်းတွေကို ရှာကြံပြီးတော့နှမ်းရှူနေကြနှစ်သက်စရာအာယုံကောင်းတွေအရသာကောင်းတွေကို ရှာကြံပြီးတော့စားသုံးနေကြနှစ်သက်စရာအာယုံအတွေ့အထိကောင်းတွေကိုရှာကြံပြီးတော့တွေ့ထိနေကြဒါဟာဘုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီအာယုံကောင်းတွေကိုလိုလားနှစ်သက်နေကြတာမြင် တစ်မျိုးနဲ့တစ်မျိုးတစ်ဦးနဲ့တစ်ဦးတရွာနဲ့တရွာတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံခက်ရန်ဖြစ်ပွားနေကြတယ်ဆိုတာဒီကံမဂုံအာယုန်တွေကိုပဲအတွက်နဲ့ပဲခက်ရန်ဖြစ်ပွားပြီးတော့နေကြတာဖြစ်ပါဒါကိုဒီကံမဂုံကိုဗာနဲ့တူတယ်လဲဆိုတော့တားတင်းနဲ့တူတယ်လို့ဒီလိုမြတ်စွာဘုရားဟောတာအဲဒီအတားတစ်ကို စွန်တိုင်းစွန်တိုင်းပေါ့အလုံးကနှစ်သက်ကြတယ်အဲ့ဒီအသားတက်ကိုရသွားပြီဆိုရင်အဲ့ဒီရသွားတဲ့စွန်လောက်ကိုတခြားစွန်တွေကလိုက်ပြီးတော့ထိုးကြစိတ်ကြဘာကြောင့်ဒီလောက်ထိုးစိတ်နေတာလဲဆိုတော့ဒီအသားတက်ကိုသူတို့လူကျင်လို့ပဲအဲ့ဒီမှာထိုးစိတ်ခံရတဲ့စွန်ကဒီအသားတက်ကို လွတ်ချလိုက်လို့နောက်စွန်တကောင်ကရသွားရင်အဲ့ဒီစွန်ကိုလွတ်ပြီးတော့ဟိုအသားတစ်ကိုရသွားတဲ့စွန်နောက်ကိုလိုက်ပြီးထိုးကြစိတ်ကြတယ်။ဘာကြောင့်လဲဆိုရင်စွန်တိုင်းစွန်တိုင်းဟာဒီအသားတစ်ကိုဖြစ်တဲ့ကြလို့ဒီလိုပဲလောကလူသားတွေထဲမှာဒီတိုင်းကာမဂုဏ်အာယုံကောင်းတွေနဲ့ရရှိခံစားနေတဲ့ပုဂ္ဂိုလ်တွေကိုအခြားခြားပုဂ္ဂိုလ်တွေကလည်းပဲသူတို့လည်းခံစားကြကြတယ်။ဒါကြောင့်မို့ တဦးနဲ့တဦးတွန်းကြထိုးကြဒီစွန်နေလိုပဲစိတ်ကြဖြစ်စည်းကြဒီလိုလုပ်ကြတာဘူးဒါကြောင့်မို့အဲ့ဒီကာမဂုဏ်အာယုန်တွေကိုလောကမှာရှိကြတဲ့ပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသဘောကျနှစ်သက်နေကြတယ်အဲ့ဒီသဘောကျနှစ်သက်နေတဲ့ဒီကာမဂုဏ်အာယုန်နဲ့ဆက်ပြီးတော့ တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအာမကာမဂုဏ်အာယုံခံစားမှုနဲ့စပ်ပြီးတော့အတွေးတွေဝင်နေပြီဆိုရင်ဒါကာမိသန္တာနိဝရဏပဲတာကိုတရိယာနေတယ်ဆိုရင် ကာမိသန္တာနိဝရဏသမီးကိုတရိယာနေတယ်ဆိုတာနဲ့ကာမိသန္တာနိဝရဏမိမိရဲ့ပစ္စည်းမိမိရဲ့အလုပ်ခွင်ဒါတွေစသည်တရိယာနေတယ်ဆိုတာနဲ့ကာမိသန္တာနိဝရဏပဲ အကုန်လုံးပေါ့မိသားစုနဲ့ဆက်တဲ့အတွေးတွေဝင်နေသမျှဒါကံလစ္ဆန္ဒနိဝရဏအဲ့ဒီအတွေးတွေဝင်နေပြီဆိုရင်မိမိရဲ့ခန္ဓာမှာပေါ်လာတဲ့အာယုံကိုရှုနိုင်သလားမရှုနိုင်ဘူးလားလုံးဝမရှုနိုင်လို့မရှုနိုင်ပါဗျာလုံးဝကိုမရှုနိုင်လို့အဲဒီတော့သိတဲ့သိလိုက်တဲ့ဝိပဿနာဉာဏ်တွေလည်းမဖြစ်နိုင်တော့ဘူး ဒါကြောင့်မို့ဝိပဿနာဉာဏ်นี่ဖြစ်ဖို့ဆိုရင်အဲ့ဒီကံမေဆန္ဒနိဝရဏကိုလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဗျာအဲ့ဒါကိုဘုန်းကြီးတို့ကျမ်းဂန်များမှာမြတ်စွာဘုရားရှင်ကအဲ့ဒီကံမေဆန္ဒနိဝရဏဘာနဲ့ဥပမာပေးထားလဲဆိုတော့ကျွေးမြည်တင်တဲ့ပုဂ္ဂိုလ်နဲ့ဥပမာပေးထား အကျွေးတင်တဲ့ပုဂ္ဂိုလ်ဟာတဲ့အကျွေးရှင်ဖြစ်တဲ့ပုဂ္ဂိုလ်ကို သူအကျွေးမဆန့်နိုင်သေးသမျှအကျွေးရှင်ကိုယူသေးနေရတယ်အကျွေးရှင်ကိုလေးစားနေရတယ်အကျွေးရှင်ကိုကြောက်နေရတယ်အဲ့ဒီတိုင်းပဲဒီကံမဂုဏ်အာယုန်တွေကို နှစ်သက်နေတဲ့ပုဂ္ဂိုလ်ဟာနှစ်သက်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီပုဂ္ဂိုလ်ဟာယူသေးနေရတက်ရှိဘုံမှာဖြစ်စေတက်မဘုံမှာဖြစ်စေတက်မဲ့ပစ္စည်းလေးပေါ့ လည်းနှစ်သက်နေရင်ရိုးသည်ဒီကာယလက်ရှိဖြစ်နေတဲ့ဇနီးမယားခင်မွန်းလင်ယောက်ျားဆိုရင်လည်းပဲခင်မွန်းဖြစ်တဲ့ပုဂ္ဂိုလ်ကနှစ်သက်ရင်မိမိဇနီးပုံမှာရိုးသည်နေရစကားမှမှမပြောရဘူးအဲဇနီးဖြစ်တဲ့ပုဂ္ဂိုလ်ကခင်မွန်းပုံမှာနှစ်သက်မှုတွေများနေရင်အဲ့ဒီလိုပဲယူတည်နေရတယ်သူမချိုက်တာတကူဘာမှမလုပ်ရဘူးအဲ့ဒီလိုပဲအကျွေးတင်နေတဲ့ပုဂ္ဂိုလ်ကအကျွေးရှင်ရဲ့မျက်နှာကိုမကြည့်ရဘူး အကျွေးရှင်မကြိုက်တာကိုဘာတစ်ခုမှမလုပ်တယ်မလုပ်ရဲတယ်လို့အကျွေးရှင်ကိုယူတည်နေရတယ်လို့ပဲအဲ့ဒီလိုအကျွေးရှင်ကိုမယူတည်ခြင်းတော့ဘူးကိုယ့်ဟာကိုယ်ကင်းကင်းပြတ်ပြတ်နေခြင်းလေဆိုရင်သူ့အကျွေးတွေကိုမြန်မြန်ကြီးမဆက်ရဘူးလားဆက်ရမှာပါဆက်ရည်ဆိုရင်အဲ့ဒီအကျွေးရှင်ကိုဂရုစိုက်စရာလိုသေးလားမလိုပါဘူးယူတည်ဖို့မလိုတော့ဘာမှသူ့ကိုဒီခါယူတည်ပေးခါရရလုပ်စရာမလိုတော့အဲ့ဒီလိုပဲ မိမိရဲ့နှစ်သက်လိုချင်မှုဆိုတဲ့အဲ့ဒီကာမိဆန္ဒဆိုတဲ့ဘာမဂုဏ်တရားတွေကိုကိုကနှစ်သက်လိုချင်မှုတွေမရှိတော့ဘူးဆိုရင်နှစ်သက်လိုချင်မှုတွေကိုပယ်လိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မှာလည်းပဲအခုဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာလည်းပဲတတိတရားတမာတိတရားတွေအားကောင်းပြီးတော့တိမှုဆိုတဲ့ဝိပဿနာဉာဏ်တွေရောမပေါ်နိုင်ဘူးလားပေါ်နိုင်ပါဘူးဉာဏ်တွေပေါ်စေခြင်းဒီနိဝရဏတရားကိုလက်ခံရမှာလားပယ်ရမှာလား ပယ်ရမှာပါဗျာနှစ်သက်လူချင်းနှစ်သက်လူချင်းတွင်မြည်တင်တွင်မြည်တင်အလျင်ပဲဖြောက်လေအလျင်ပဲဖြောက်လေနှစ်သက်လူချင်းနှစ်သက်လူချင်းတွင်မြည်တင်တွင်မြည်တင်အလျင်ပဲဖြောက်လေအလျင်ပဲဖြောက်လေဒီဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကမိစ္ဆန္ဒနိဝရဏတွေဝင်လာပြီဆိုရင်အကျွေးတင်တဲ့ပုဂ္ဂိုလ်ကကျွေးရှင်ရဲ့အကျွေးကိုမြန်မြန်ကြီးဆက်ပြီးတော့ဆက်လိုက်ရတယ်လို့ အဲ့ဒီနှစ်သက်လူကျင်မှုဆိုတဲ့ကံပစ္ဆန္ဒနိဝရဏတရားကိုဉာဏ်ဉာဏ်ကြီးရှုမှတ်ပြီးတော့ပယ်ရအဲ့ဒီလိုပဲနောက်တစ်ခါနံပါတ်2ကဗျံပါရနိဝရဏဗျံပါရနိဝရဏကြတော့စိတ်ဆိုးစိတ်ဖြစ်တယ်သူ့ကိုဗာနဲ့မြတ်စွာဘုရားဥမာပေးထားတယ်ဆိုတော့ယောဂဇူရနေတဲ့ပုဂ္ဂိုလ်လိုပဲဥမာ ယောဂဆိုကြီးရနေပြီဆိုရင်ဒီယောဂဆိုကြီးကိုမခံစားခြင်းဉာဏ်ဉာဏ်ကြီးဘာလို့ရမှာလဲကုသရနေမယ်ကြောက်ကုသရနေမကုသရင်ဒီယောဂဆိုရဲ့ဒဏ်တွေကိုဆင်းရဲဒဏ်တွေခံစားနေရအဲဒီလိုပဲစိတ်ပြည့်စိတ်ဆိုးမှုဆိုတဲ့ဒေါသဒီနိဝရဏဗျာပါဒနိဝရဏတရားဝင်နေပြီဆိုရင်လည်းဒီပုဂ္ဂိုလ်ဟာရှုမှတ်ရမယ့်အာယုံပေါ်မှာရှုမှတ်နိုင်တော့ သိရမဲ့အသည့်တွေလည်းတမာရီတွေလည်းမရတော့ဝိပဿနာဉာဏ်တွေလည်းမဖြစ်နိုင်တော့ဒါကြောင့်မို့ဒီယောဂဇိုးကြီးကိုမခံစားခြင်းရင်ဉာဏ်ဉာဏ်ကြီးပျောက်ကင်းအောင်မကုရဘူးလားကုရမှာပါအဲ့ဒီဉာဏ်ဉာဏ်ကြီးပျောက်ကင်းအောင်ကုရသလိုဘုန်းကြီးတို့ယောဂီများလည်းပဲဒီဗျာပါဒနိဗ္ဗာန်တရားတွေဝင်နေပြီဆိုရင်မိမိတို့သိရမယ်ဖြစ်ရမယ်တမာရီတရားတွေသိရမယ်ဝိပဿနာဉာဏ်တွေ မဖြစ်နိုင်တော့တဲ့အတွက်ဒီပြာပါဒနိဝရဏကိုလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါရှုမှတ်ပြီးတော့ပယ်ရမှာဘယ်လိုပယ်ရမှာလဲရှုမှတ်ပြီးတော့ပယ်ရမှာဒီလိုက်စိတ်ပြည့်စိတ်ဆိုးစိတ်ပြည့်စိတ်ဆိုးယောဂမျိုးယောဂမျိုးနေချိုးပယ်ဖြောက်လေနေချိုးပယ်ဖြောက်လေစိတ်ပြည့်စိတ်ဆိုးစိတ်ပြည့်စိတ်ဆိုးယောဂမျိုး ယောဂာမျိုးနေချိုးပေဖြောက်လေနေချိုးပေဖြောက်လေဒါနံပါတ်1နံပါတ်2နိဝရဏနံပါတ်3ကထိနမိတ်တနိဝရဏထိနမိတ်တနိဝရဏဆိုတာထိုင်မှန်ပြင်းရည်အဲ့ဒီထိနမိတ်တနိဝရဏကိုဘာနဲ့ဥမာပေးထားလဲဆိုတော့ချုပ်နှောင်အချုပ်နှောင်ခံထားရတဲ့သူနဲ့တူတယ်တဲ့ဒီနိဝရဏတရားက အချုံနောက်ခံရတဲ့ပုဂ္ဂိုလ်ဟာအပြင်လောကရဲ့အကြောင်းတွေကိုကြားလည်းမကြားနိုင်ဘူးသိရောသိနိုင်သေးရဲ့လားမသိနိုင်ပါဘူးကုဋိနမိတ်တာထိုင်မှန်ပြီးတော့အိမ်ငိုက်နေတဲ့ပုဂ္ဂိုလ်ဟာလည်းပဲမိမိခန္ဓာကဖြစ်နေတာတွေပြက်နေတာတွေပေါ်နေတာတွေပြောင်းနေတာတွေသိနိုင်သေးရဲ့လားမသိနိုင်ပါဘူးမသိနိုင်အဲတော့အပြင်လောကရဲ့အကြောင်းတွေကိုသိကျင်နေဆိုရင် ဒီအချုပ်ထောင်တွေကညံညံကြီးထွက်နိုင်အောင်လွတ်မြောက်အောင်မလုပ်ရဘူးလားလုပ်ရမှာပါအဲ့ဒီလိုပဲဘုန်းကြီးတို့ယောဂီများလည်းပဲမိမိခန္ဓာရဲ့ဖြစ်စဉ်ပြစ်စဉ်တွေကိုသိချင်ရင်အဲ့ဒီထိနှံ့မိတာဆိုတဲ့ထိုင်မှန်ပြင်းကြီးအိမ်ငိုင်းမှုကိုလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါပယ်မယ်ဆိုရင်ဒီတိုင်းပယ်လို့ရပါမလားမရပါဗျာမှတ်မှုတော့ပယ်ရမယ်ရှုမှတ်တဲ့ခါမှာလည်းပဲတာမန်လို့ရှုမှတ်ရုံနဲ့မရဘူးနော် အထူးဝရိယစိုက်ပြီးတော့ရှုမှတ်ဖို့ရမလိုဘူးလားလိုပါလေဗျာထိုင်မှန်ပြင်းဤတိုင်မိုင်းပြင်းချုံနောင်မိချုံနောင်မိမတိပဲဖြောက်လေးမတိပဲဖြောက်လေးတိုင်မိုင်းပြင်းဤတိုင်မိုင်းပြင်းချုံနောင်မိချုံနောင်မိမတိပဲဖြောက်လေးမတိပဲဖြောက်လေးဒါကနံပါတ်3ဖြစ်တဲ့နိဗ္ဗာန် တကယ်လို့ဣတိနမိတာတွေဝင်နေပြီဆိုရင်အဲ့ဒီဉာဏ်ဉာဏ်ကြီးပယ်ဖြောက်မပယ်ဖြောက်ရင်ခန္ဓာရဲ့ဖြစ်စဉ်ဖြစ်စဉ်ဆိုတာရောသိနိုင်ပါဦးမလားမသိနိုင်ဘူးမသိနိုင်ဘူးအဲ့တော့ဒီနာမိတဲ့ပယ်ဖြောက်တဲ့နီးတွေမြတ်စွာဘုရားကိုယ်တိုင်ဟောထားတယ်ဒီနာမိတဲ့ပယ်ဖြောက်တဲ့နီးမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့လေဝင်းရံပထမမြတ်ကြီးကဘယ်သူလဲလဲရှင်သာရိပုတ္တရာ ရှင်အော်ရှင်မမောက္ကလရှင်မမောက္ကလမောက္ကလပါဗျာနဝင်းရဖြစ်တဲ့ရှင်မမောက္ကလမထေရမြတ်ကြီးကသူတရားအားထုတ်နေစဉ်ခါကာလမှာဒီပုဂ္ဂိုလ်ကြီးတရားအားထုတ်နေမှာထိနာမိတာယောဂီတို့လိုဝင်နေသူလည်းအင်းငိုက်တယ်တကယ်တကူရာမှာဣတရေရတော်မူတဲ့ရှင်မမောက္ကလမထေရကြီးတရားအထုတ်တဲ့ကအင်္ဂိုက်တယ်အဲဒီကံမှာမြတ်စွာဘုရားရှင် ကိုတော်တိုင်းကจิตသားမောက္ကလံဌိနမိတ်ဓာတွေဝင်နေတယ်အဲ့ဒီဌိနမိတ်ဓာတွေကိုဒီလိုဒီလိုပယ်ဖြောက်အဲ့တော့ပယ်ဖြောက်တဲ့ဤခုနှစ်နည်းမြတ်စွာဘုရားပြောပြတယ်တင်ညာပြောင်းပြီမှတ်နေတဲ့အမှတ်ကိုအမှတ်တင်ညာပြောင်းလိုက်ဝင်နေထွက်နေလေးမှတ်နေတာလေးကိုဖောင်းတာပင်တာလေးပြောင်းမှတ်ကြည့်လိုက်ဖောင်းမှုပင်မှုလေးမှတ်နေတဲ့ပုဂ္ဂိုလ်ကဝင်နေထွက်နေကိုပြောင်းမှတ်ကြည့်လိုက် သို့မဟုတ်အထိုင်အထီလေးကိုပြောက်မှကြည့်လိုက်အခြားခြားဒီတရားဌာနတွေမှာညွှန်ကြားနေတာတွေရှိပါတယ်မျိုးစုံရင်ဘက်ကလှုပ်နေတာတွေဒါမှမဟုတ်ငယ်လေးကလှုပ်နေတာတွေစသည်ဖြင့်အမျိုးစုံကိုရှုမှတ်နေတယ်ကိုယ့်ဟာကို ရှုမှတ်နေကိုပြောင်းပြီးတော့မှတ်တင်ညာလေးပြောင်းပြီးတော့ရှုမှတ်လာအဲ့ဒီလိုဆိုရင်နည်းနည်းဝိရိယလေးဆက်လိုက်ရတဲ့အတွက်ဌိနမိတာမဝင်တော့တကယ်လို့အဲ့ဒီမှာဌိနမိတာက မရဘူးပယ်ဖြောက်လို့မရဘူးတို့ဝင်တယ်ဆိုရင်မိမိရထားတဲ့ဘုရားစာတွေပေါ့တခြားတခြားစာပေစိတ်နဲ့တွေးတဲ့အဲ့ဒီစာတွေကိုမိမိမှတ်သားထားတာတွေကိုရှောက်တွေးပြီးတော့နေလို့ရှိရင်ဒီနေ့မိလည်းမဝင်တော့ဘူးအဲ့ဒီကမှပြန်ပြီးတော့ရှုမှန်းတယ်ဒီလိုမှတွေးပြီးတော့ကြံတွေးပြီးတော့မှဒီနေ့မိလည်းမပယ်ဖြောက်နိုင်ဘူးဆိုရင်အတန်တွဲရော့တယ် အခုလိုပိဋကထဲမှာဆိုတော့အတန်တွေရွတ်လို့ရပါမလားမရဘူးဒါကိုတော့ရှောင်ရမယ်ကိုတယောက်တည်းအာထုံနေတယ်ကိုအိမ်ကိုအာထုံနေဆိုရင်တော့တခါလေဖျားစာတွေကောက်ပြီးတော့ရွတ်လိုက်ပေါ့ပိဋကဒီပဋ္ဌာန်းတွေကောက်ပြီးတော့ရွတ်လိုက်အတန်တွေအဲ့ဒီမှာဒီနာမိတာတွေလူမြောက်သွားလိမ့်မယ်ဒီလိုရွတ်ပြီးတော့အတန်တွေရွတ်တာတောင်မှမရဘူးဒီနာမိတာဝင်တာပဲအိတ်ရှင်နေတာပဲငိုက်ရှင်နေတာပဲဆိုရင် ဒီတိုင်းမရတော့အဲ့ဒီမှာနေရွက်ကိုဆွဲဖြည့်နေရွက်ကိုဆွဲပုတ်ချလိုက်ဒါလေးပုတ်လို့တော့မရအောင်နာနာပုတ်ချပေးလိုက်အဲ့ဒါပုတ်ချလိုက်ပြီဆိုမျက်စိတွေဒီခါလေအရှင်စိတ်တွေပျောက်သွားလိမ့်မယ်အဲ့ဒီခါမှာစမားတဲ့နေရွက်ကိုဆွဲဖြည့်တဲ့ဆွဲဖြည့်လို့မှစိတ်လေးဒီမှာကြည်လင်လာပြီမျက်စိတွေလည်းကြည်လင်လာပြီအချင်းစိတ်မရှိတော့ဘူးဆိုရင်စက်မှတ် မရဘူးအချင်းစိတ်တွေကဖြစ်တာပဲဆိုရင်ထပြီးတော့မျက်နှာတက်လိုက်တော့လို့ဒီတိုင်းမနေနဲ့မျက်နှာတက်ပြီးတော့ပဲဖြောင်းလိုက်အဲဒီမှာမျက်နှာတက်ပြီးတော့ပြန်ပြီးတော့ထိုင်နဲ့ထိုင်ပြီးတော့ရှုမှတ်ရတယ်ဒီလိုရှုမှတ်တော့လည်းပဲထိုင်ပြီးရှုမှတ်တကငိုက်ပြန်တာပဲထိနာမိတာဝန်ညာတာပဲဆိုရင်မျက်စိကိုမှိတ်ပထားနေတဲ့မျက်လုံးကိုဖွင့်ထားရတယ်မျက်လုံးဖွင့်ပြီးတော့အလင်းရောင်ရှိတဲ့စီကိုကြည့်ရတယ် နေ့ဆိုရင် နေထိုးတဲ့ပဲကြည့်ပေါ့ညဆိုရင်မီလုံးထိုးတဲ့ပဲကြည့်အဲ့လိုမျက်စိကိုဖွင့်ပြီးတော့လင်းရောင်ရှိတဲ့ပဲကြည့်ပြီးတော့မျက်စိတွေကြည်လင်လာပြီဆိုရင်တခါပြန်ပြီးတော့ရှုမှတ်တယ်ဒီလိုရှုမှတ်တာလေစူးစမ်းပြီးရှုမှတ်ပြီးမယ်ထိနိုင်မိတာဘလို့မှဖြောက်လို့မရဘူးအိမ်ငိုက်တာပဲဆိုရင်ထိုင်ကုန်မနေနဲ့တဲ့ထားတယ်ဈဉ္ညာရှောင်းတယ်ဘာလို့ရမှာလဲဈဉ္ညာရှောင်းတယ်ဈဉ္ညာရှောင်းရင်းမှာ အိတ်ရှင်နေတယ်ဆိုရင်တဲ့လျာထုံးပေါက်တာအိတ်လိုက်တော့ဖြောင်းနေမရှိတော့ဘူးဒါပဲရလာဗျာအဲ့ဒီခုနှစ်နေ့ပဲပြီးတာလေဈဉံလျှောက်လို့မှအိတ်ရှင်နေသေးတယ်ဆိုရင်ကတော့သွားပြီးတရားထိုင်နေနေတော့မရတော့ဘူးအဲ့ဒါထုံးပေါက်တာအိတ်လိုက်တော့ဒါမြတ်စွာဘုရားကရှင်းနမိတ်တွေဝင်လာရင်ဘာမှတမာရီတတိတမာရီတွေမရှိတော့တဲ့အတွက်ဝိပဿနာဉာဏ်တွေမဖြစ်နိုင်တော့တဲ့အတွက် မြတ်စွာဘုရားကဒီနည်းဒီနည်းနဲ့ဖြောင်းဆိုပြီးတော့ရှင်မမောက္ကလမထေရကြီးကိုဟောခဲ့တဲ့ဒေသနာရှိပါတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းထိဏမိတာနိဝရဏတွေဝင်လာရင်ဉာဏ်ဉာဏ်ကြီးပဲဖြောက်ပါအချုံနောက်မိနေတဲ့ပုဂ္ဂိုလ်ဟာပြင်လောကရဲ့အကြောင်းတွေဘာမှမသိသလိုဒီလိုထိဏမိတာဝင်နေတဲ့ပုဂ္ဂိုလ်ကလည်းမိမိရဲ့ခန္ဓာရဲ့ဖြစ်စဉ်ပြည့်စင်တွေကိုသိရောသိနိုင်ပါဦးမလား။သိနိုင်ဘူး။ဉာဏ်ဉာဏ်ကြီးပယ်တတ်ဖို့မလိုဘူးလား။ လိုပါတယ်နိပေတရမယ်မိတို့ဆိုလိုက်ထိုင်မှန်ပြင်းဤထိုင်မှန်ပြင်းချုံနောင်မိချုံနောင်မိမတိပဲဖြောက်လေမတိပဲဖြောက်လေထိုင်မှန်ပြင်းဤထိုင်မှန်ပြင်းချုံနောင်မိချုံနောင်မိမတိပဲဖြောက်လေမတိပဲဖြောက်လေနောက်တစ်ခါနံပါတ်၄ကပါလဲဆိုတော့ဥဒိစ္စကိုကုစာဥဒိစ္စကိုကုစာဥဒိစ္စဆိုတာပြန်လွှဲတာ ကိုကုစဆိုတာကပူပန်တာအဲ့ဒီဥဒိစ္စကိုကုစဖြစ်နေပြီစိတ်တွေပြန့်လွင့်နေတဲ့ပုဂ္ဂိုလ်ဟာမိမိခန္ဓာကပေါ်နေတဲ့အာယုံရှုနိုင်ပါဦးမလားမရှုနိုင်ပါဗျာဥဒိစ္စဖြစ်နေပြီဆိုရင်ဒီဘယ်ရောက်လို့ရောင်မှန်းတောင်သိတာစိတ်ကတချို့စိတ်ထွက်တယ်ဆိုတာကဟိုအိမ်ရောက်သွားတယ်ဟာပေါင်းသင်းစီရောက်သွားတယ်ဘယ်ကိုရောက်သွားတယ်လှုပ်စီရောက်သွားတယ်ဒီလိုသိသေးတယ်ဒီဥဒိစ္စကဘယ်ရောက်လို့ရောင်မှန်းမသိတော့ပြန်လွန်သွားတယ် တချို့အဲ့လိုပြန့်လွင့်နေတာကိုတချို့ယောဂီကပြောသေးတယ်မှတ်စရာကြီးမရှိတော့ဘူးယောဂနာရောကြောက်သွားပြီမှတ်စရာမရှိတော့ဘူးဆိုတာရှိသေးတယ်ဟိုကိုယ့်ကိုဥဒိစ္စဖြစ်လို့ပြင်မှမသိတာဒီမှတ်စရာအာယုံလုံးမှတ်စေရောဟာသူဘယ်မှရှာလို့မရတော့ဘူးသူကကြောက်သွားအဲ့လိုဥဒိစ္စဖြစ်တဲ့အခါမျိုးနောက်ပြီးတော့ကိုယ်ကုသဆိုတာကပြောမိတာနဲ့ပြုမိတာနဲ့ဆက်လို့ ကိုယ့်ဟာကိုပြန်ပြီးတော့နောင်တပူပန်နေတာအဲ့ဒီပူပန်မှုတွေဖြစ်နေပြီဆိုတဲ့ကောကိုယ်ခန္ဓာပေါ်တဲ့အာယုန်တွေဘယ်လို့မှမရှုနိုင်တော့သူ့ကိုဘာနဲ့ဥမာပေးထားသလဲဆိုတော့သူ့ကြုံခံရတဲ့ပုံကုန်နဲ့တူတယ်သူတစ်ပါးရဲ့အိမ်မှာအခိုင်းအစေဖြစ်နေကြုံခံနေရတဲ့ပုံကဟာကိုယ့်ရဲ့စိတ်နဲ့ကိုကိုစိတ်နဲ့ကိုကိုဘာမှလုတ်ကင်ဝင်မရှိတော့ကိုစိတ်နဲ့ကိုကိုဘာမှလုတ်ကင်ဝင်မရှိတော့ သခင်ခိုင်းတဲ့အတိုင်းပဲလုပ်နေရအဲ့ဒီလိုပဲဟောဒီပြန့်လွင့်နေတဲ့ပုဂ္ဂိုလ်စိတ်ပြန့်လွင့်နေတဲ့ပုဂ္ဂိုလ်စိတ်ပူပင်မှုတွေဖြစ်နေတဲ့ပုဂ္ဂိုလ်ဟာဘယ်လိုမှကိုယ့်ရဲ့ရှုမှတ်မှုဆိုတာဘာမှမရှိနိုင်တော့တဲ့အတွက်ဘာတိညာမှမပေါ်တော့ယုံနာဖြစ်ဖြစ်သဘောတွေလည်းဘာမှမသိနိုင်တော့ဒီတိုင်းပဲစိတ်ကပဲပြန့်လွင့်နေတယ်ဘယ်လိုမှရှားမရစိတ်ကပူပန်နေတယ် ကိုပြုမိတာနဲ့ပတ်သက်လို့ပြောမိတာနဲ့ပတ်သက်လို့တခါတရံမှာအချင်းချင်းယောဂီအချင်းချင်းသတိပေးစကားလေးပြောတာရှိတယ်အဲ့လိုပြောတာကိုနှစ်သက်ကြိုက်တဲ့ပုဂ္ဂိုလ်ရှိတယ်ကြိုက်တဲ့ပုဂ္ဂိုလ်ပြောမိရင်ဟိုပုဂ္ဂိုလ်ကယေရှုတင်မဆုံးဟောဟုတ်တယ်မှတ်လို့နေတာယောဂီသတိပေးလို့လေခုမှအဲ့ဒီချိန်မှာသတိရတော့လေဟောယေရှုတင်တယ်အဲယေရှုမတင်တတ်တဲ့ပုဂ္ဂိုလ်သွားမပြောနဲ့လာဆရာလောက်ရမလားဆိုပြီးတော့အဲ့ဒါမှရံဖြစ်သွားတယ်ရံသူဖြစ်သွားတယ်ဒါကြောင့် အဲ့ဒီပုဂ္ဂိုလ်မျိုးကိုပြောမိဆိုမိပြီဆိုရင်လည်းအိုးငါကစေရနာနဲ့ပြောတာသူကဝေဒနာဖြစ်သွားပါကုန်တာအဲ့ဒီပုဂ္ဂိုလ်တရားမှတ်လို့မရတော့သူပြောမိတာနဲ့စပ်ပြီးတော့သူဟာသူပဲပူပန်မှုတွေဖြစ်သွားအဲ့ဒီလိုဖြစ်နေပြီဆိုရင်ဗာတိညာမှမပေါ်တော့ဘူးလေအဲ့ဒီမှာဒါကြောင့်မို့ဟိုသူ့ကျွန်ဖြစ်တဲ့ပုဂ္ဂိုလ်ဟာလည်းကိုကိုကိုကိုကိုစိတ်ကိုပိုင်ပြီးတော့ကိုလှုပ်ချင်တယ်လို့လှုပ်လို့ရနိုင်တဲ့ ကိုယ်ပိုင်သဘောမျိုးဖြစ်အောင်ဆိုရင်ကျွန်ပွားကလွတ်အောင်မကြိုးစားရဘူးလားကြိုးစားပဲအမှန်တရားတွေကိုသိအောင်ဆိုရင်ဒီပြန့်လွင့်မှုပူပန်မှုတွေကိုလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါရှုမှတ်ပြီးတော့ပယ်တယ်ဆိုတာလည်းပဲဒီတိုင်းမလာခဲနဲ့ဆိုပြီးတော့ပြောလို့မရဘူးเนาะရှုမှတ်ပြီးတော့ပယ်ရမယ်အဲ့ဒီရှုမှတ်တာကိုဘုန်းကြီးရှေ့ဆက်ပြီးတော့ပြောပြမယ်ဘယ်လိုကိုရှုမှတ်သွားရမယ်ဆိုတာကိုဘုန်းကြီးပြောပြမယ်နိဒါကြောင့်ဆိုကြည့်လိုက်ပြန်လွင့်ဘူပန် ပြန်လွင်ပူပန်သူကျွန်ခံသူကျွန်ခံအမြန်ပဲဖြောက်လေအမြန်ပဲဖြောက်လေပြန်လွင်ပူပန်ပြန်လွင်ပူပန်သူကျွန်ခံသူကျွန်ခံအမြန်ပဲဖြောက်လေအမြန်ပဲဖြောက်လေမိမိတို့ပြန်လွင်မှုပူပန်မှုတွေသူကျွန်ဖြစ်တဲ့ပုဂ္ဂိုလ်ဟာကျွန်ဘဝကလွတ်မြောက်အမြန်ကြိုးစားရတယ်လို့ ဟောဒီပြန်နဲ့ပူပါမှုဆိုတဲ့ဥဒိစ္စကိုကိုစာနိဝရဏတရားကိုလည်းပဲအမြန်ကိုပဲပယ်ဖြောက်ပါရှုမှတ်မှုနဲ့ပယ်ဖြောက်ပါနောက်တစ်ခါနံပါတ်5ကဝီစီကိစ္စနိဝရဏဝီစီကိစ္စဆိုတာယုံမှမှုဝီစီကိစ္စဆိုတာပါပါလိမ့်မယ်ယုံမှမှုယုံမှမှုဖះပေါ်ယုံမှမှုတရားပေါ်ယုံမှမှုတန်ခါပေါ်ယုံမှမှုယရဏသုံးပါးနဲ့စပ်ပြီးတော့ယုံမှမှုအထူးအဖြင့်မိမိအားထုတ်နေတဲ့တရားပေါ်ယုံမှမှု ဒီတရားပေါ်မှာငါအထုတ်နေတာဘယ်နည်းရှိသွားဘာမှလည်းမဖြစ်သေးပါလားငါအထုတ်နေတာကပဲမှားနေလို့လားငါတို့အထုတ်တဲ့တရားတွေကပဲမှားနေလို့လားအဲ့မှာတွေးရတွေးရတွေဝင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘလို့မှတမာရီဖြစ်ဖို့ဉာဏ်ဖြစ်ဖို့မရှိတော့ဒါကိုလမ်းခွာနဲ့တူတယ်တဲ့လက်ဆောင်ပြတယ် လမ်းတစ်ခွရှိရင်ခရီးသွားပုဂ္ဂိုလ်ဟာဒီလမ်းလိုက်ရမလားဒီလမ်းလိုက်မှဒီမြို့ကိုသွားတဲ့ပုဂ္ဂိုလ်ဟာဒီလမ်းကလိုက်ရမလားဟိုလမ်းကလိုက်ရမလားဆိုတာစိတ်တွေးဟာတွေမဖြစ်ဘူးလားဖြစ်ပါတယ်စိတ်တွေးဟာတွေဖြစ်တာပဲဒါနဲ့ဆက်ပြီးတော့ဘာကိုဥမာပေးထားလဲဆိုတော့ဂုံတယ်တယောက်ဂုံတယ်တယောက်ဟာဂုံရောင်းဂုံဝယ်ဒီမြို့နဲ့ဂုံရောင်းဂုံဝယ်တွေလုပ်တယ်နောက်ကြအခြားအခြားပုဂ္ဂိုလ်တွေကပါဒီမြို့မှာဆိုတော့ဂုံတယ်တွေများလာတော့အမျက်စွန်းနဲလာတဲ့အခါကျတော့ တခြားမြို့ရွာကိုသွားပြီးတော့လမ်းကြောင်းတစ်ဖွင့်ပြီးတော့ကုံရောင်းကုံဝယ်လုပ်မင်းအဲ့လိုဆိုတော့အစ်စ်လမ်းကြောင်းဆိုတော့အခုမှစမ်းပြီးသွားအဲ့ဒီမှာကိုသားသမ ्या တွေကလည်းပဲဒီကုံတယ်တွေရဲ့အခြေအနေကိုမျက်ရှင်မပြတ်ကြည့်နေကြအဲ့ဒီမျက်ပြင်မပြတ်ကြည့်နေတာဖြစ်တော့ဒီကုံတယ်ကနေပြီးတော့သူမြို့တွေရွာတွေကိုအခုမှစပြီးတော့သွားပြီးတော့ကုံကောင်းကုံဝယ်လုပ်မှဖြစ်တော့ အဲဒီမှာသွားပြီးတော့ကိုယ်ရဲ့အခြေအနေတွေသွားပြီးတော့လေ့လာမယ်အဲဒီလိုဆိုတော့အစဉ်သိရင်လည်းပဲအဲဒီကဂုံတွေကိုဝယ်ပြီးတော့ယူလာခဲ့တယ်အဲလိုဆိုတော့မိမိရဲ့ဝိတုပစ္စည်းတွေပါယူသွားပြီးတော့ခရီးထွက်သွားတယ်အဲဒီမှာနောက်ကကုသရမြတွေကလည်းပဲဒီတထေးဂုံတယ်ရေးထွက်သွားတာကိုသိတော့နောက်ကနေမလမ်းမကန်းကလိုက်၄၅ရောက်တော့လိုက်တဲ့အခါဂုံတယ်ကြီးကသူသွားရင်းနဲ့နောက်ကိုလေကြည့်လိုက်တဲ့အခါကျတော့နောက်ကလူ၄၅ရောက်လိုက်လာတာတွေ့တော့ အဲ့ဒါနဲ့ငါးနောက်များလိုက်နေတာလားလို့စိတ်ထဲကတန်တရားဖြစ်ပြီးတော့နည်းနည်းခတ်သွက်သွက်ကလေးသွားလိုက်ခတ်သွက်သွက်ကလေးသွားတော့နောက်ကလိုက်တဲ့ပုဂ္ဂိုလ်လည်းခတ်သွက်သွက်လိုက်အဲဒီလိုဆိုရင်ငါးနောက်လိုက်တာသိကြတယ်ငါပြေးမှဖြစ်တော့မယ်ဆိုအဲ့ဒီကုံတွေကသူ့ရဲ့အတပြာတို့ခံပြီးတော့ပြေးနောက်ကလူတွေကလည်းပြေးလိုက်အဲ့ဒီမှာကန်ဆူးကျင်တော့လမ်းกว่าလမ်းစုံလမ်းกว่าရောက်ဘယ်သွားတယ်လမ်းညာသွားတယ်လမ်းလမ်းတစ်ခွာရောက် အဲ့ဒီခါမှာဒီတထေးဟာဒီကုံတဲ့ဟာတလန်းလန်းကိုဥတက်ပြီးတော့ဥတန်းရပြေးလိုက်မယ်ဆိုရင်လွတ်နိုင်တယ်ဒါပြင်မဲ့လို့သူဟာလမ်းစုံလမ်းကွာရောက်တော့ဖဖလန်းလိုက်ရမှာပါလိမ့်ဆိုပြီးတော့အဲ့ဒီမှာစဉ်းစားနေတဲ့အချိန်နောက်ကကုသရမြတွေပြီးသွားတာလမ်းစုံလမ်းကွာရောက်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဒွိဟဖြစ်နေတဲ့ပုဂ္ဂိုလ်ဟာရှေ့ကိုခရီးမဆက်နိုင်ရင်ဒီမှာအန္တရာယ်နဲ့တွေ့သွားတယ်အဲ့ဒီလိုပဲ ခုတရားအထုတ်တဲ့ပုဂ္ဂိုလ်ဟာဟွာကမှန်တယ်လို့လူဒီဟာကမှန်တယ်လို့လူအခုကဲမှာဘာခေါ်လာလဲ Facebook ခေါ်တယ်လား internet ခေါ်လားဘုန်းကြီးတို့ဒါတွေနားမလည်ဘူးအခုဘုန်းကြီးတို့တရားတွေကဘောင်းဆောင်လွှင့်နေတယ်ဘောင်းဆောင်လွှင့်နေတာကိုတခါလေဒီကနေပြီးဘုလိုနားထောင်လဲဟဲ့ဟိုဘုန်းကြီးဒီလိုဟိုဘုန်းကြီးလည်းဟောတာဟောတယ်ဟဲ့ဒီဘုန်းကြီးဒီလိုအဲ့ဒါနဲ့ဒွိဟတွေဖြစ်ပြီးတော့ဟိုဟာလိုအောင်လားဒီဟာလိုအောင်လားသူလမ်းဆောင်ဖြစ်ပြီးတော့ ဟိုမရောက်ဒီမရောက်နဲ့ကမောက်ကမဖြစ်သွားတယ်ဒါလေးကိုလည်းပဲကိုယ့်ကိုနားလည်ရတယ်ဒီလိုမဟုတ်ဘဲနဲ့ကိုစိုးစိုးကပြောတယ်ဒီကုံတဲ့ဟာတလန်းလန်းကိုစုပြီးတော့သွားလိုက်မယ်ဆိုရင်တန်းပြီးတော့သွားလိုက်မယ်ဆိုရင်ဒီဉာဏ်သူလက်ကလွတ်နိုင်တယ်အဲဒီလိုပဲတရားထုတ်တဲ့ပုဂ္ဂိုလ်ဟာလည်းပဲကိုဒီလန်းကတော့ဖြင့်ဒီဟာကတော့နိမ္မလမ်းမှာပဲဒီဟာကိုတော့ငါသဘောကျနှစ်သက်ပြီဆိုရင် တောက်လျှောက်ဒီတိုင်းလိုက်ပြီးတော့အထုတ်သွားရင်ကိုတွေ့ခြင်းနဲ့တရားတွေကိုသိခြင်းနဲ့တရားတွေကိုယ်တိုင်သိနိုင်တယ်မြင်နိုင်တယ်ဒီလိုမဟုတ်ဖဲနဲ့ကိုဒီလိုအထုတ်နေဟဲ့ဟိုဘုန်းကြီးဟိုလိုဟောပြန်ပြီဟိုလိုနဲ့အထုတ်လိုက်ပြန်ဟိုဟိုဘုန်းကြီးနောက်ဘုန်းကြီးဒီလိုဟောပြန်ပြီအဲ့ဒီဟာနဲ့လိုက်ပြီးတော့နေပြီဆိုရင်ကတော့တခါလေကိုဟာရောင်ဝါဖြစ်ပြီးတော့ဟိုတရားကောင်းလုံးလို့ဒီတရားကောင်းလုံးလို့ ਨੇ မြတ်စွာဘုရားအရိယဝါဒသုတ်တံတရားမှာဟောထားတယ်လို့ပဲ တရားမရသေးတဲ့ပုဂ္ဂိုလ်ဟာဟိုတရားကောင်းလို့လို့ဒီတရားကောင်းလို့လို့လိုက်ရှာနေတတ်တယ်တဲ့တရားနဲ့ပြည့်စုံသွားပြီဆိုတဲ့ပုဂ္ဂိုလ်မရှာတော့ဒီတရားလမ်းမှန်တယ်ဒါနိလမ်းမှန်တယ်ဒီတန်းနဲ့ငါသွားတော့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကလမ်းဆုံးထိအောင်ရောက်နိုင်တယ်ဒါကြောင့်မို့ယောဂီပုဂ္ဂိုလ်များဟာကိုယ့်ဟာကိုယ်လေ့လာပါမိမိတို့မှာဉာဏ်တွေထက်မြက်တဲ့ဉာဏ်တွေရှိတယ်ထက်မြက်တဲ့ဉာဏ်တွေကိုသေးသေးချာချာလွှာပြီးသုံးပါ ဒီလိုမဟုတ်ရင်ဘုန်းကြီးတို့အီတလီဆရာတော်ကြီးဘုန်းကြီးတို့မြန်မာနိုင်ငံမှာတစ်ချိန်ကထင်ရှားသွားတယ်ဥလောကနာထဘယ်သူလဲလဲဥလောကနာထအီတလျန်ဆရာတော်လို့ခေါ်တယ်အီတလီကအီတလျန်ဆရာတော်ကြီးဒီမှာမြန်မာနိုင်ငံမှာနေတယ်နေပြီးတော့သူ့နိုင်ငံကိုပြန်ကြွတယ်တက်ရွယ်ကြည့်တော့အဲ့ဒီအချိန်မှာဒီကတက္ကသိုလ်ကနေမေးတယ်ရှင်ဗျာ ရှင်ဘုရားမြန်မာနိုင်ငံမှာနေသွားတာပဲဒီလိုလိုမြန်မာနိုင်ငံမှာဘယ်လိုလဲဖေရရှင်ဘုရားဩတဲ့ထေရဝါဒဘုရားဘာသာထုံးကားတဲ့နိုင်ငံဟာငါးနိုင်ငံဖြစ်ပေမဲ့လူလည်းပဲဒီမြန်မာနိုင်ငံကထေရဝါဒဘုရားသာသနာထုံးကားဆုံးပဲဆရာတော်ကြီးကကောက်ချက်ချနောက်ပြီးတော့တရားတရားတရားတရားကိုကြည့်လိုက်ကြရင်လည်းမြန်မာနိုင်ငံဟာကပုဂ္ဂိုလ်တွေက ကဘာမှာရှာလို့မတွေ့လောက်အောင်မြန်မာနိုင်ငံကပုဂ္ဂိုလ်တွေကတရားတရားအင်မတန်ကောင်းကြတယ်အဲဒီလိုတရားတရားတွေအင်မတန်ကောင်းတဲ့အတွက်ဘာသာရေးနဲ့များလိန်စားရင်လိန်စားလို့အကောင်းဆုံးနိုင်ငံနဲ့ဗျာကဲမှတ်ထားလိုက်ကြပါလားဒါဘာကြောင့်လဲယုံကြည်မှု တွေလွယ်လွန်းအားကြီးလို့ဟိုဟာဆိုလဲယုံကြည်လိုက်ဒီဟာဆိုလဲယုံကြည်လိုက် အဲ့ဒီလိုယုံကြည်မှုတွေသိပြီးတော့လွယ်လွန်အားကြီးလို့ယုံကြည်တရားဆိုတာယုံကြည်မှုကိုခေါ်တာကိုလိုလုပ်ပြလဲယုံကြည်ဒီလိုလုပ်ပြလဲယုံကြည်တကယ်လဲတတ်သိနားလည်တဲ့ပုဂ္ဂိုလ်တွေတည်းမချင်းကပ်ဘူးဒီလိုဟာမှန်သလားဖျက်ဒီလိုဟာမှားသလားဖျက်ဆိုတာလည်းမချင်းကပ်ဘူးအဲဒီလိုမချင်းကပ်ဖဲနဲ့နှစ်ပါးပြီးတော့ဒီခါလဲထင်ပေါ်လာတဲ့ဟာအခုဘာကွန်လာလဲအဲ့ဒီကနေဖုန်းလေးကနေကြည့်ပြီးတော့ပေါ်လာတယ်ဆိုရင်အထူးဆန်းလိုက်အထူးဆန်းလိုက် အဲကြောင့်လေစားလို့ကောင်းလိုက်တာမှလွန်လို့လေအဲဒါကြောင့်မို့မြန်မာနိုင်ငံကပုဂ္ဂိုလ်ကြီးကဘာသာရေးနဲ့များလေစားမယ်ဆိုရင်လေစားလို့အကောင်းဆုံးနိုင်ငံနဲ့ဗျာဒါလေးကိုတတိမှုကြတာဒါလေးကိုတတိမှုကြဒါကြောင့်ဘုန်းကြီးတို့ယောဂီများခုဝိဇိကိစ္စဆိုတဲ့ယုံမှားမှုကိုအားထုတ်နေတဲ့တရားတွေသိလောဘမကြီးပါနဲ့ မြတ်စွာဘုရားတောင်မှလေးသိချင်းနဲ့ကဘာတသိပါရမီဖြည့်ယူပြီးတော့မှတပ္ပိယုဒဉာဏ်ကြီးရတာပါကိုကခုမှတရားအထုဒီနေ့အထုမနေ့မှတရားတွေ့ချင်းတယ်ဆိုတော့ကိုရောစဉ်းစားကြည့်လေစဉ်းစားကြည့်တော့ကိုကိုကိုပြန်ပြီးမေးကြည့်နော်သိလွယ်လာကြီးလားဒီလောက်လွယ်တဲ့မြတ်စွာဘုရားဒီလောက်ကြီးကြိုးပမ်းထားတဲ့တရားဒီလောက်ကြီးလွယ်လို့ပဲရမယ်နည်းနည်းတော့ပြင်ပန်းခံရလိမ့်ကြိုးစားရလိမ့်ရေရှည်ကြိုးစားကြည့်ရမယ် ရေရှည်အားထုတ်ကြည့်ရအဲ့ဒီလိုအားထုတ်ကြည့်မှအမှန်တရားဆိုတာတွေ့နိုင်တယ်တခဏလေးနဲ့ကတော့ဟုတ်ကလားမှန်ကလားဆိုတာနဲ့တော့ပြင်းနေလို့မဖြစ်ဘူးတည်တည်ချာချာလက်တွေ့ကြကြတကယ်အလုပ်လုပ်ကြည့်တကယ်အလုပ်လုပ်ကြည့်ပြီဆိုမှကိုလက်ခံနိုင်တယ်ဆိုရင်ဒီနေ့လားမှန်တယ်ဒီနေ့လားမှန်တယ်ဆိုရင်ငါဒီနေ့လားအတိုင်းဆက်လက်ပြီးတော့ရှောက်သွားမယ်အဲလိုရှောက်သွားရင်ဘုန်းကြီးတို့ယောဂီများ ဗမာစကားတိုင်းလမ်းဆုံးတော့ရွာတွေ့ပါလိမ့်အခုလည်းပဲဘုန်းကြီးတို့ကယောဂီတို့ကိုနီလန်းပေးတာလမ်းပြပေးတာဘယ်ကိုသွားတဲ့လမ်းလဲဆိုရင်နိဗ္ဗာန်သွားတဲ့လမ်းဘယ်သွားတဲ့လမ်းလဲနိဗ္ဗာန်သွားတဲ့နိဗ္ဗာန်သွားတဲ့လမ်းကိုဘုန်းကြီးတို့ကလမ်းပြပေးရုံလမ်းပြပေးနေတာရောက်ချင်ကိုယ်တိုင်ရှောက်ရလိမ့်မယ်ဟုတ်တယ်မို့လားကိုယ်တိုင်ရှောက်ရလိမ့်မယ်ကိုယ်တိုင်မရှောက်ဖဲနဲ့ဒီကနေငေးမောကြည့်ပြီးတော့ရောက်ချင်လိုက်တာပြောနေလို့တော့ရောက်ပါမလား မရောက်ပါဘူးမရောက်နိုင်ဘူးဒါကြောင့်မို့ဘုန်းကြီးတို့ကလမ်းပြပေးတယ်တကယ်ရောက်ချင်ဒီလမ်းကြောင်းတန်လျှောက်ကြည့်အဲ့ဒီလမ်းကြောင်းတန်လျှောက်ကြည့်ရင်လမ်းဆုံးရင်ရွာတွေ့တဲ့ပုဂ္ဂိုလ်ဟာအခုဖြစ်ပြဆုံးရင်နိဗ္ဗာန်ဆိုတာတွေ့လိမ့်ဒါကြောင့်မို့လျှောက်ပါလမ်းမှန်တန်လျှောက်ပါဘုန်းကြီးတို့လမ်းပြပေးနေတယ်ဒါတော့ပဲဆွဲခေါ်ပြီးတော့အဲ့ဒီရောက်ပါလေဆွဲခေါ်ပို့လို့လည်းမရဘူးဒါကြောင့် ယုံမှားမှုဆိုတဲ့ဝစီကိစ္စလမ်းနှစ်ခွနဲ့တူတယ်တဲ့လမ်းနှစ်ခွရောက်သွားတဲ့ကုန်းတဲဟာဟိုလမ်းလည်းရမလားဒီလမ်းလည်းရမလားဖြစ်နေတဲ့အချိန်မှာပဲကိုသားဓမြတွေရဲ့လူယူရိုက်တက်ခံရအဲ့ဒီလိုပဲတရားမှလည်းလမ်းစုံလမ်းကွဟိုလမ်းကကောင်းသလိုလိုဒီတရားကကောင်းသလိုလိုဟိုတရားကကောင်းသလိုလို ਨੇ ဒီတရားကမှန်သလိုလိုဟိုတရားကမှန်သလိုလိုမှားသလိုလိုစသည်ဖြင့်အဲ့ဒီယုံမှားမှုတွေဖြစ်နေပြီဆိုရင်တော့ ကိုလိုချင်တဲ့လမ်းဆုံးဆိုတာရောက်ပါမလားမရောက်ပါဘူးဒါကြောင့်မို့ခွန်ကြီးတို့ယောဂီများအဲ့ဒီနိဝရဏတရားတွေဝိသိကိစ္စဆိုတဲ့နိဝရဏတရားကိုလည်းလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဗျာယုံမာဒွိဟယုံမာဒွိဟလမ်းနှစ်ခွလမ်းနှစ်ခွတွေ့ကပယ်ဖြောင်းလေတွေ့ကပယ်ဖြောင်းလေယုံမာဒွိဟယုံမာဒွိဟလမ်းနှစ်ခွ လမ်းနဲ့ကွာတွေ့ကပဲဖြောင်းလေတွေ့ကပဲဖြောင်းလေအေးယုံမှားမှုဆိုတဲ့ဝိသိကိစ္စနိဝရဏတရားကိုလည်းလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဗျာဒါကြောင့်ဒီနိဝရဏတရားတွေကိုပယ်ရမှာလဲဆိုရင်မိမိတို့အာထုတ်နေတဲ့အခါမှာရရှိမဲ့တမာရီတရားတွေကိုဒီနိဝရဏတရားတွေကတားတာဒီနိဝရဏ၅ပါးကတဘာဘာနဲ့ဖြစ်နေပြီဆိုရင်အဲ့ဒီဟာတားတာတမာရီမဖြစ်တော့ ဝိပဿနာဉာဏ်ဖြစ်ဖို့အတွက်ဒီနိဗ္ဗာန်တရားကတားထားဉာဏ်မဖြစ်တော့အဲဒါကြောင့်မို့နိဗ္ဗာန်လမ်းကိုသွားတဲ့ပုဂ္ဂိုလ်တွေဟာဒီအတားအဆီးတွေကိုဒီတိုင်းလက်ခံပါလားပယ်ရမှာပယ်ရမှာဒါတွေကိုပယ်နေအောင်ဆိုရင်ဘုန်းကြီးတို့ယောဂီများတက္ကိစ္စကိရိယာယမိမိအားထုတ်နေတဲ့တရားကိုယူယူတည်တည်ရှုပါ မိမိအထုတ်နေတဲ့တရားကိုဘယ်လိုရှုရမှာလဲရိုးရိုးတည်တည်ရိုးရိုးတည်တည်ရှုပါဆိုတာကရှုမှတ်မှုလွတ်ရမှာလားမလွတ်ရမှာမလွတ်ရမှာရှုမှတ်မှုမလွတ်အောင်ကိုရိုးရိုးတည်တည်ရှုရဘုန်းကြီးတို့စီခွက်ကိုကင်သွားတဲ့ပုဂ္ဂိုလ်မင်းပြင်းမင်းတန်တင့်နေတဲ့ပုဂ္ဂိုလ်ကိုမင်းကနေပြီးတော့အဲ့ဒီစီခွက်ကိုမင်းလက်ပွားပေါ်တင်ဒီကနေပြီးတော့ဟိုဘက်ကိုရောက်အောင်သွားရှေ့မှာလည်းပဲဟိုမှာအင်မတန်ကြော်ကြားတဲ့ မင်းသမီးကကပြဆူပြနေတယ်အဲ့ဒီပုံဝင်တွေကနေပြီးတော့မင်းဒီစီကွဲကိုကင်တော့ဟိုဘက်ရောက်အောင်သွားမဖိတ်မစင်မဲနဲ့ရောက်ရင်မင်းကိုတည်တာကလွတ်မယ်ဖိတ်စင်သွားတာနဲ့နောက်ကအာနာသာတခါလဲပိုက်ချဆိုတော့အဲ့ဒီစီကွဲကင်သွားတဲ့ပုဂ္ဂိုလ်ဟာဟိုကမင်းသမီးစီဟိုကတချင်းဆိုတဲ့စီစိတ်ရောက်လို့ရပါမလားမရပါဘူးမရဘူးဒီစီကွဲကလေးကိုမဖိတ်မစင်အောင်ရိုးရိုးသေးသေးတယုတ်တသေးလေးမသွားရဘူးလား မှန်ပါဗျာဘုန်းကြီးတို့ယောဂီများလည်းပဲဘယ်အာယုံကုန်မှဘုန်းကြီးတို့ယောဂီများစိတ်ဝင်စားနေကိုတရားကိုပဲစိတ်ဝင်စားကိုရှုမှတ်ရမယ်လို့ဘောပဲကိုဟာကိုအာယုံဆက်အဲ့ဒီလိုကိုရှုမှတ်ရမယ်ထိုင်တာဖြစ်စေရက်တာဖြစ်စေသွားတာဖြစ်စေဘုန်းကြီးမနေ့ကပြောပြပြီနော်ထိုင်မယ်ဆိုရင်ထိုင်ခြင်းစိတ်ကပထမပုံရမယ်ဆိုရင်ထမယ်ဆိုရင်ထခြင်းစိတ်ကပထမပုံသွားမယ်ဆိုရင်သွားခြင်းစိတ်ကပထမပုံ အဲ့ဒီမဲ့ဆိုရင် HSK ကပထမပေါ့အဲ့ဒီမှာတတိထားပြီးတော့အဲ့ဒီစိတ်ဦးလေးတွေကစပြီးတော့မလွတ်အောင်အထူးကြောင့်ကြစိုက်ပြီးရှုနေခြင်းဟာအဲ့ဒါတရားကိုယူသေးတာပဲအဲ့ဒီလိုရှုနေရင်ဒီနိဗ္ဗာန်တရားတွေဝင်နိုင်ပါဦးမလားမဝင်နိုင်ပါဘူးမဝင်နိုင်တော့နောက်တစ်ခါတာတစ္ဆကိရိယာယတာတစ္ဆကိရိယာယဆိုတာရှုမှတ်မှုကိုမယံမနာရှုမှတ်ရ ရှုမှတ်မှုလေးရက်လိုက်တာနဲ့တပြိုင်တည်းနိဗ္ဗာန်ဝင်လာအဲဒါရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမလွတ်အောင်ထိုင်တဲ့ဣရိယာပုနဲ့လည်းရှုမှတ်ကောင်းရှုမှတ်ရလိမ့်မယ်ရက်တဲ့ဣရိယာပုနဲ့လည်းရှုမှတ်ရလိမ့်ဈဉ္ဉံဣရိယာပုနဲ့လည်းမလွတ်အောင်ရှုမှတ်ရလိမ့်အဲဒီလိုရှုမှတ်တဲ့အခါမှာမြတ်စွာဘုရားကတေခတုတ်မှာမြတ်စွာဘုရားဟောထားတာရှိတယ် ဒီဝတစင်္ဂမေနနိတိဇာယအဝရဏိယေဟိဓမ္မေဟိစိတ်တံပရိသောရိတိဒီဝတတဏိပါလုံးစင်္ဂမေနဇင်ကြံရှောက်၍ရှုမှခြင်းဖြင့်၎င်းနိတိဇာယထိုင်၍ရှုမှခြင်းဖြင့်၎င်းအဝရဏိယေဟိဓမ္မေဟိကာမိသန္တာနိဝရဏစတဲ့အကုသိုလ်တရားစုတွေမှဝိဝေစေဝကင်းစိတ်စေ၍သာလျင် စေတံမိမိစိတ်ကိုပရိသောတေတိတရှင်းစင်ကြယ်စေ၏မိမိရဲ့တဏ္ဍာမှာကာမိသန္တပြပါဒထိနာမိတဥဒိစ္စကုက္ကုစဝိဇိကိစ္စဆိုတဲ့နိဗ္ဗာန်တရားတွေမဝင်စေခြင်းရဲ့ဒီဝတံတစ်နေ့လုံးနဲ့တစ်နေ့လုံးနဲ့နော်ယောဂီပုဂ္ဂိုလ်များတစ်နေ့လုံးစင်ကမေနာစဉ္ညာလျှောက်ပြီးရှုတယ်နိတိဇာယထိုင်ပြီးရှုတယ် အိတ်ရှုမပါဘူးတော့ဒီထဲမှာနိတိဇာယထိုင်ပြီးတော့ရှုတယ်စေကမေနဈဉ္ညာလျှောက်ပြီးတော့ရှုဒီနေရာမှာကြည့်နော်ဒီနေရာပါဠိလေးမှာစေကမေနနိတိဇာယဈဉ္ညာကိုရှိကပြီးတာဈဉ္ညာကိုဘယ်ကဟောတာလဲရှိကဈဉ္ညာကိုပထမလျှောက်ပါဈဉ္ညာလျှောက်ပြီးတော့မှနိတိဇာယထိုင်ရှုမှတ်ပါအထိုင်ကနောက်ကအခုဘုန်းကြီးတို့ယောဂီထိုင်ပြီးမှလျှောက်လား ထိုင်ရထပြီဆိုဈဉ်ညာလျှောက်ထိုင်ရထပြီဆိုဈဉ်ညာလျှောက်ဈဉ်ညာကအရင်ဘာဖြစ်လို့ဈဉ်ညာအရင်လဲဆိုတော့ဈဉ်ညာကရှုစရာအာယုံထင်ရှားတယ်လွယ်ကူတယ်စိတ်တည်ငြိမ်မှုများများဖြစ်တယ်အဲ့ဒီဈဉ်ညာကိုစိတ်တည်ငြိမ်မှုတမာရီရအောင်ယူပြီးတော့ထိုင်ပြီးရှုမှရင်ပို့ပြီးတော့အထိုင်မှာပို့ပြီးတော့တမာရီကြီးခိုင်မြဲသွားတယ်နောက်ပြီးတော့တမာရီကြီးအားကောင်းစွာရတဲ့အတွေ့အကြုံမို့ အဲ့ဒီရှုမှတ်တဲ့ကျုကအာယုံရဲ့တဘာဝလေးတွေကိုအကုန်လုံးတဘာဝလက္ခဏာလေးတွေကိုအကုန်လုံးသိသွားတယ်။ဒါကြောင့်တနေ့လုံးနဲ့တနေ့လုံးဆိုတော့မနေ့6နာရီကနေပြီးတော့ည6နာရီထိဈဉ္ညာလျှောက်ပြီးတော့ရှုမှတ်မယ်ထိုင်ပြီးတော့ရှုမှတ်မယ်ဈဉ္ညာလျှောက်လို့ပင်ပန်းလာပြီဆိုရင်ထိုင်ပြီးတော့ရှုမှတ်မယ်ထိုင်ရှုမှတ်လို့ပင်ပန်းလာပြီဆိုရင်ဈဉ္ညာလျှောက်ရှုမှတ်မယ် အဲ့ဒီလိုဆိုရင်ရှုမှတ်မှုတွေငြင်းနေတဲ့အတွက်စောစောကမိမိတို့တမာရီကိုတားဆီးတတ်တဲ့ဝိပဿနာဉာဏ်တွေကိုတားဆီးတတ်တဲ့အဲ့ဒီနိဝရဏတရားတွေဝင်ခွင့်ရအောင်မလားမရပါဗျာဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကဒီဒေသနာတော်အတိုင်းပဲမြတ်စွာဘုရားညွှန်ကြားထားတဲ့အတိုင်းဒါအချိန်မပေးဘူး သူဟာနဲ့သူတဏှာရီပြီးတဏှာရီတဏှာရီပြီးတဏှာရီသူဟာသူရှုမှတ်နေအဲ့ဒီမှာစွန်းစားခြင်းဆိုရင်လည်းစွန်းစားတဲ့အမှတ်တည်းရေချိုးရင်လည်းရေချိုးတဲ့အမှတ်တည်းအဝဆန်းလဲရင်လည်းအဝဆန်းလဲတဲ့အမှတ်တည်းအားလုံးတတိကပ်ပြီးတော့ရှုမှတ်နေဘူးအဲ့လိုတတိမြဲနေသမျှဒီနိဝရဏတရားတွေဝင်ခွင့်ရပါဦးမလားမရပါဘူးအဲ့ဒီလိုဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့နိဝရဏကိုလက်ခံမှလားပယ်တတ်နေတာ ပယ်တတ်နေရပြီးတော့ရှုမှတ်မှုတွေငင်းငင်းနဲ့ရှုမှတ်နေရင်နိဗ္ဗာန်တရားတွေဝင်ခွင့်ရအောင်မလားမရပါဘူးနည်းနဲ့ပဲရှုမှတ်မှုနဲ့ပဲနိဗ္ဗာန်တရားတွေကိုမပယ်ရဘူးလားပယ်ရမှာပါနည်းနဲ့ပဲခွာသွားရမှာသူတို့ကိုပဲခွာနိုင်မှာစိတ်ဓာဝိတုဒ္ဓိဆိုတဲ့စိတ်စင်ကြယ်မှုဆိုတဲ့စိတ်ဓာဝိတုဒ္ဓိဆိုတာဖြစ်မယ်စိတ်စင်ကြယ်တယ်ဆိုတာရှုမှတ်တဲ့အာယုံကလွဲပြီးတော့တခြားစိတ်ကြားစိတ်ဘာစိတ်မှမရှိဘူး မဆိတ်ကြီးတဲ့မြဲနေတယ်ထိုင်တော့လည်းပဲမဆိတ်ရဲတော့လည်းပဲမဆိတ်သွားတော့လည်းပဲမဆိတ်အိတ်တော့လည်းပဲမဆိတ်စင်တရန်နဲ့မဆိတ်ကြီးတဲ့ဒဇင်တရန်နဲ့ဖြစ်နေတာကိုစိတ်တဝိတ္တုဒီခေါ်တယ်။ဘာဝိတ္တုဒီခေါ်လဲ။စိတ်တဝိတ္တုစိတ်တဝိတ္တုဒီဖြစ်မှဒိဋ္ဌိဝိတ္တုဒီဖြစ်တယ်။စိတ်တဝိတ္တုဒီဖြစ်မှဘာဖြစ်လဲ။ဒိဋ္ဌိဝိတ္တုဒိဋ္ဌိဝိတ္တုဒီဆိုတာအတိအမြင်စင်ကြယ်တာ။ဘာစင်ကြယ်တာလဲ။ အတိအမြင်စင်ကြယ်တာပါဗျာစင်ကြယ်တယ်ဆိုတာငါသူယောက်ျားမိန်းမဆိုတဲ့အမြင်မှအတိမှားပယ်လိုက်တာအဲ့ဒီမှာသူ့ရဲ့တဘာဝလေးပဲတင်းရင်တင်းသဘောရုံရင်ရုံသဘောလေးရင်လေးသဘောပွန့်ရင်ပေါ်သဘောမာရင်မာသဘောပြုတ်ရင်ပြုတ်သဘောတကယ်ကိုတဘာဝလေးတွေပရမသဘောလေးတွေအဲ့ဒီမှာသိအဲ့ဒီပရမသဘောလေးတွေကရုပ်တရားတွေတိတိနေတာလေးစိတ်လေးကနံတရားတွေ အဲ့ဒီမှာယုံနဲ့နာပဲရှိတာပဲငါသူယောက်ျားမိမဆိုတာဘာမှမရှိပါလားအဲ့ဒီတိုင်းဉာဏ်ပေါ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီလောက်ဒိဋ္ဌိဝိတ္တုဖြစ်သွားဘာဝိတ္တုဖြစ်သွားလဲဒိဋ္ဌိဝိတ္တုဒီအမြင်ဘာဖြစ်သွားတာလဲစင်ကြယ်သွားရှင်းရှင်းလင်းလင်းသိသွားရုပ်ကိုရုပ်တိုင်းသိသွားတယ်နာမ်ကိုနာမ်တိုင်းသိသွားတယ်ဘယ်မလဲငါဘယ်မလဲယောက်ျားဘယ်မလဲမိန်းမဘယ်မှရှာလို့မရဘူးခေါင်းလည်းရှာလည်းမရဘူးကိုယ်လည်းရှာလည်းမရဘူးဘယ်မှရှာလို့မရဘူး အဲ့ဒီမှာယုံနဲ့နာနဲ့ရှိတာပဲလို့အမှန်သိသွားအဲ့ဒါနိဝရဏတရားတွေဝင်နေရင်သိနိုင်ပါမလားမသိပါဘူးနိဝရဏတရားတွေကင်းသွားမှသိနိုင်တာအဲ့ဒီလိုနေ့ကိုတစ်နေ့လုံးဒီဝတ္တစင်ငမေနနိတ္တဇာယအဝရိနိယေဟိဓမ္မေစိတ်တံပတိတော်တွေဒီဆိုတစ်နေ့လုံးနဲ့ဈဉ္ညာလျှောက်ပြီးရှုမှတ်လိုက်ပြန်မှရင်ထိုင်ပြီးရှုမှတ်လိုက်ပြန်မှရင်ဈဉ္ညာလျှောက်ပြီးရှုမှတ်လိုက်နဲ့နိဝရဏတရားတွေမဝင်အောင်နဲ့ မိမိခန္ဓာကိုယ်ကိုစောင့်ရှောက်ပါဒီတော့ညံ့ကိုတနေ့လုံးမှမှတ်နေရလို့ညံ့မှာစောကြီးအိပ်ရမှာလားဆိုတော့မဟုတ်ဘူးတဲ့ရတ္တိယံပထမယမံစင်္ဂမေနနိတိဇာယအဝရဏိယေဟိဓမ္မေဟိစိတ်တံပရိသောရိတိရတ္တိယံညင်ပထမယမံပထမယံ၌စင်္ဂမေနဇင်းညာလျှောက်ရရှုမှတ်ခြင်းဖြင့်၎င်းနိတိဇာယထိုင်ရရှုမှတ်ခြင်းဖြင့်၎င်း အဝရဏိယေဟိဓမ္မေဟိကာမိသန္တံနိဝရဏစတဲ့အကုသိုလ်တရားစုတွေမှာဝိဝေစေဝကင်းစိတ်စေ၍ဒါနှင့်စေတံမိမိစိတ်ကိုပရိသောဒိဋ္ဌိတန်ရှင်းစင်ကြယ်စီနိဝရဏတွေပဲခွာပြီးတော့စိတ်လေးကိုစင်ကြယ်အောင်ရှုမှတ်နေတာအဆက်မပြတ်ရှုမှတ်နေတာကြည့်ညကို နေ့ကတနေ့လုံး6နာရီနာနဲ့6နာရီည6နာရီညကြတော့3ပိုင်းပိုင်းရဘယ်နှပိုင်းပိုင်းရလဲ သုံးပိုင်းပါညင်ဦးရံညင်လေရံမိုးတော့ရံအဲဒီတော့နေ့က12နာရီကုန်သွားတော့ညပိုင်း12နာရီကြတော့တပိုင်းကိုဘယ်နှနာရီလဲ၄နာရီ၄နာရီ၄နာရီ၄နာရီ၄နာရီပိုင်းလိုက်ညင်ဦးရံအချိန်ဆိုရင်ဘုန်းကြီးတို့ညနေ6နာရီကနေစပြီးတော့ရှုရင်9နာရီ10နာရီ9နာရီ10နာရီအဲဒီအချိန်တွင်းအောင်ဘုန်းကြီးတို့ဈဉ္ညာလျှောက်ပြီးရှုမှတ်ထိုင်ပြီးရှုမှတ်ပါတယ်မနာပါနဲ့ တနေ့လုံးအထုတ်ထားလို့များစိုးရိမ်ဝင်အိတ်မယ်လို့စိတ်မကူနဲ့မြတ်စွာဘုရားညဥ်ဥယျာဉ်အချိန်မှာလဲရှုမှတ်အောင်နဲ့ဘာတွေမဝင်အောင်မရှုမှတ်ခိုင်းတာလဲနိဝရဏတွေမဝင်အောင်လို့နိဝရဏတွေကဘာတွေကိုတားနေတာလဲသမာဓိနဲ့ဝိပဿနာနေတာဝိပဿနာဉာဏ်တွေတားနေတာလေယောဂီတို့ကမဖြစ်အောင်သူတားထားတာလေအခုအဲ့ဒီတားတဲ့အတားစီတွေကိုဘုန်းကြီးတို့ကဒီတိုင်းခံပါလားဖယ်ရမှာလားအေးဖယ်ရမှာအခုတိုင်းရှုမှတ်ရမှာလေ ငြိမ်ဝိရအချိန်မှလည်းမနာနဲ့ဈဉ္ဉံလျှောက်ပြီးရှုမှပြင်ပလာရင်ထိုင်ပြီးရှုမှဒီနည်းနဲ့ပဲနိဗ္ဗာန်တရားတွေမဝင်လာနိုင်အောင်တဲ့စိတ်ကိုစင်ကြဲနေအောင်ကြိုးစားအဲလိုငြိမ်ဝိရအချိန်မှကြိုးစားဆိုတော့ငြင်းလျံအချိန်ကြတော့ရောဆိုတော့ငြင်းလျံအချိန်ကြတော့မြတ်စွာဘုရားကရတ္တိယမျက်စိမာယမရတ္တိယမျက်စိမာယမဒက္ခိဏပတ္တိနာတိဟတေယကပ္ပေတိ ပါရိပါရဟိဇာရာယတတောတံပဇာနောဥဋ္ဌနာတင်ညာမနတိကရိတဝါမြင်းလေရာနောမင်းတို့နားတော်တဲ့မြတ်စွာဘုရားလျောင်းဆက်နားနေမှုပြုတော်တဲ့လျောင်းဆက်နားနေမှုပြုတော်ဆိုတော့ညာကလည်းနေ့လေကလည်းတနေ့လုံးညာကလည်းပဲဒီမှာဆယ်နာရီထိအောင်ဆိုတော့အိမ်မှာပဲဆိုပြင်းလဲအေးရမှာမဟုတ်ဘူးနော်တတော်တံပဇာနောတတော်တဲ့ မှတ်ရသည်ဖြစ်၍တမ္ပဇံတော့မှန်စွာအပြားဖြင့်သိသည်ဖြစ်၍ဓမ္မတတိနဲ့အိတ်တယ်ယောဂီတို့ဓမ္မတတိနဲ့အိပ်ပါတဲ့မြတ်စွာဘုရားကအိပ်ဖို့အိမ်နည်းလေးကစပြီးညွှန်ရလိုက်တယ်ပါရိပါရံဣဇာရာယတိဟတိယံကပိတိလက်ရလန်တောင်းကိုစောင့်အိပ်ပါဘယ်စောင့်ရမှာလားညာစောင့်ရမှာညာပါညာစောင့်ရမယ် သူတော်စင်သူတော်မြတ်တို့ရဲ့အိမ်ကြီးဟာညာဘက်ကိုစောင့်အိပ်ဒါကြောင့်မို့ယောဂီပုဂ္ဂိုလ်ဟာသူတော်ကောင်းတွေဖြစ်တယ်သူတော်ကောင်းတွေဖြစ်တဲ့အတွက်ညာဘက်ကိုစောင့်အိပ်ရညာဘက်စောင့်ပြီးတော့လက်ရခြေပေါ်မှာလက်ဝဲခြေလေးအနည်းငယ်လွန်ပြီးထားပါတဲ့ခြေထောက်နှစ်ခုကိုထပ်ပြီးတော့မကွေးလိုက်နဲ့ထပ်ပြီးကွေးလို့ချင်းဒူးနှစ်ခုထပ်နေတဲ့အတွက်ဝေဒနာတက်ပြီးတော့အိပ်လို့မရဘူးခြေမျက်စိနှစ်ခုထပ်နေတဲ့အတွက် အေးလို့မရဘူးဒါကြောင့်ညာခြေပေါ်ကိုဘယ်ခြေလေးအနည်းငယ်လွန်ပြီးတော့ကွေးထားပါအဲ့လိုကွေးပြီးတော့ဥဋ္ဌာဏတင်ညာတဲ့ကလတိကလမောအေးလည်းမယ်စေမကူနဲ့တက်စွာဘုရားကနာနဲ့စောစောထမယ်ဆိုတဲ့အမှတ်တင်ညာလေးထားပြီးအိတ်တယ်နော်နာနဲ့စောစောထမယ်ဆိုတဲ့အမှတ်တင်ညာလေးထားပြီးအိတ်တယ်မြတ်စွာဘုရားနော်အိတ်နီးလေးကစတင်ပြီးတာနော်ဒီတိုင်းပြစ်ပြီးမအိတ်ရဘူး ဒါကြောင့်မို့အိယာဝင်တဲ့အခါစပြီးတော့အမှတ်တတိနဲ့လုပ်ပါမှတ်စိတ်ကလေးနဲ့ပဲသွားအဲ့ဒါတွေဟောနေရင်ဘုန်းကြီးတို့ယောဂီများသိကြမှာဆိုလို့ဒီလောက်ပဲဘုန်းကြီးကအကြံဉာဏ်လေးပြောပြသွားအဲ့တော့အိတ်တဲ့အခါမှာလည်းပဲလက်ရနာတော်ဆောင်အိတ်အိတ်တဲ့အခါမှာလည်းပဲခုနကတော့ဥထတတင်ညာနာနဲ့စောစောထားမယ်ဒီအမှတ်တင်ညာလေးထားဘုန်းကြီးတို့ဟိုမြန်မာနိုင်ငံမှာတော့ယောဂီတွေကလိုက်နှိုးရအခန်းလေးခန်းတယ်။တောင်ရှိတဲ့ပုဂ္ဂိုလ်ကလိုက်ခောက် အဲဒီမှာဓမ္မရှိတဲ့ပုဂ္ဂိုလ်ကလိုက်ခေါက်လို့ဟိုဘက်ခန်းတော့ရောက်ပြီဆိုသူကနိုးပြီနိုးတော့တခါထပြီးဝုံဝုံလုပ်လိုက်။ဩဒီကလူတော့နိုးပြီဆို ကြော်သွားသူကဝုံဆိုပြန်လဲအိမ်တယ်။နောက်တစ်ခေါက်ပြန်ခေါက်အောင်ပြန်။အဲဒီတိုင်းအဲဒီတော့နိုးရတဲ့ပုဂ္ဂိုလ်လည်းတော်စိတ်ရှည်ရတယ်ဒီမှာ။တော်စိတ်ရှည်ရတယ်။တခါတည်းကတကယ်နိုးပြီဆိုပြီးတော့လေသူကတကားဘောက်ဖွင့်လိုက်သေးတယ်။ဖွင့်ပြီးပြန်အိမ်နေပြန်။ပြန်အိမ်နေပြန်ပြီးနှိုးရပြန်ဟိုက။ အဲ့ဒီလိုပဲဒါကြောင့်မို့ဒီမှာနန်းနဲ့စိုးစိုးထမယ်ဆိုတဲ့အမှတ်တင်ညာလေးထားပြီးတော့သတော်တံပဇံတော်အမှတ်တတိနဲ့အိပ်ပါအိဒါတောင်မှဒီတိုင်းအိရမှာလားအမှတ်တတိနဲ့လားအမှတ်တတိနဲ့ရှုမှတ်လေးနဲ့အိပ်ပါတဲ့ရှုမှတ်ဓမ္မနိဗ္ဗာန်တရားတွေမဝင်ဘူးရှုမှတ်နေတာနဲ့နောက်ဆုံးသူဟာသူပဲအိပ်ပျော်သွားတယ်အိပ်ပျော်သွားပြီးတော့စောစောကပြောတဲ့ဥထာဏတင်ညာနန်းနဲ့စောစောထမယ်ဆိုတော့ညဉ့်လင်ရန်အချိန်ကဘုန်းကြီးတို့10နာရီကနေပြီးတော့2နာရီတိဟုတ်တယ်မဟုတ်လား မှန်ပါဗျာနှစ်နာရီထိအခုအချိန်လေးပို့ပေးလိုက်မယ်သုံးနာရီထိအဲ့လောက်ပေးလိုက်အိယာကနိုးပြီဆိုရင်ဂတ္တိယပစ္စည်းမယာမှာစင်ကမေနနိတိဇာယအဝရဏိယေဟိဓမ္မေဟိစိတ်တံပိသောရိတိနောက်ဆုံးမိုးတောင်ရံအချိန်ရောက်တော့လဲနာနဲ့စောစောထစောစောထပြီးတော့ပြုပွေကိစ္စပြုပြီးပြီဆိုရင်စင်ကမေနနိတိဇာယဈဉ္ညာလျှောက်ပြီးတော့ရှုမှထိုင်ပြီးတော့ရှုမှ အဲဒီလိုရှုမှတ်နေခြင်းဟာကာမိသန္တနိဝရဏစတဲ့နိဝရဏတရားတွေမဝင်လာနိုင်အောင်အထုတတိကံပြီးတော့ရှုမှတ်အားထုတ်နေရတာဖြစ်ပါလေဒါကြောင့်တာတစ္ဆကိရိယာယာဒီလိုနိဝရဏတရားတွေမဝင်အောင်ရှုမယ်ဆိုရင်ဘုန်းကြီးတို့ယောဂီများရှုမှတ်မှုတွေယန္နာယန္နာရှုလို့ရပါမလားမရပါဘူးဗျာမရမရရမပြတာတစ္ဆကရိယာရရှေ့မှနောက်မှစက်နေအောင်မှရတယ် ရှေ့မှနောက်မှဒီထိုင်တဲ့အမှတ်ကနေရက်တဲ့အမှတ်ရက်တဲ့အမှတ်ကနေသွားတဲ့အမှတ်သွားတဲ့အမှတ်ကထိုင်တဲ့အမှတ်ထိုင်တဲ့အမှတ်ကလဲတဲ့အမှတ်ဒီဓမ္မယုံကနေပြီးတော့ခမ်းမာတွေကမှတ်နေတဲ့အမှတ်ကဟိုကိုအိတ်ဆောင်ရောက်အောင်ယူသွားအိတ်ဆောင်ရောက်အိရဝင်မောအိရဘောရောက်ပြီးဖောင်းနေပိန်နေသို့မဟုတ်ဝင်နေထွက်တယ်ဒါလေးရှူရင်းနဲ့အိတ်ဒီအိတ်ပြောသွားပြီအိရနိုးတယ်ဆိုရင်နိုးတယ်နိုးတယ်အိရထားတော့မယ်ဆိုထားတော့မယ်ထားတော့မယ်ထားခြင်းနဲ့ထားခြင်းနဲ့ထားတော့ထားတယ်ထားအဲ့ဒီမှာအားလုံးဟာ ဒီမနေ့ကိုကမိုးတောက်ရံအချိန်မှလည်းပဲ6နာရီအချိန်ထိအောင်အဲ့ဒီလိုယောဂီပုဂ္ဂိုလ်များကိုဒီမှာမြတ်စွာဘုရားကရှုမှတ်ဖို့ညွှန်ကြားထားတာဖြစ်တယ်အဲ့ဒီလိုညွှန်ကြားထားခြင်းဟာအဲ့ဒီလိုတာတစ္ဆကရိယာယမယံမနာကြိုးစားပြီးရှုမှတ်နေခြင်းဟာသိက္ခာကရိယာယဒီအမှတ်တွေကိုမလွတ်အောင်အထူးကြောင်းကြစိုက်ပြီးတော့ရိုးရိုးသေးသေးရှုမှတ်နေခြင်းဟာ နိဝရဏတရားတွေကိုလက်ခံနေတာလားပယ်ခွာနေတာလားပယ်ခွာနေတာပါဗျာဒီနိဝရဏတရားတွေမဝင်တော့ဘူးဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်ဟာနံပါတ်1စိတ်ဓာဝိတုဒ္ဓိစိတ်တွေညင်နွမ်းနေမလားစိတ်တွေစင်ကြဲနေမလားစိတ်တွေစင်ကြဲမှာပါဘုံကစင်ကြဲနေတယ်တခြားစိတ်ကြားစိတ်ဘာစိတ်မှမရှိဘူးတကယ်မှတ်စိတ်ကြီးတဲ့စင်ကြဲနေတယ် တကယ်အမှတ်ကောင်းပြီဆိုရင်မိနစ်20မိနစ်30မိနစ်40တနာရီမှတ်စိတ်ကြီးတွေပဲတခြားစိတ်မဝင်အဲ့ဒါစိတ်တွေစင်ကြဲနေတာအဲ့ဒီလိုစင်ကြဲနေမှပဲရေကြည်မှအရေးဖြစ်နေစိတ်ကြည်မှနမိတ်ဖြစ်နေရေဟာနောက်နေတဲ့ရေပေါ်မှာမျက်နှာလေးအပ်ကြည့်လိုက်ပုံရိပ်ပေါ်ပါမလားမပေါ်ပါဘူးလေကြည်နေလို့လားနောက်နေလို့ နောက်နေလို့ပါဗျာရေကြီးကြီးလေးပေါ်မှာဒီခါလေးကိုးပြီးတော့မျက်နှာလေးအကြည့်လိုက်ကိုယ့်ရဲ့ပုံရိပ်ကလေးမပေါ်ဘူးလားပေါ်ပါတယ်အဲကြောင့်လဲနောက်နေလို့လားကြည်လင်းနေလို့လားကြည်လင်းနေလို့ဒီတိုင်းပဲစိတ်မှလည်းဒီတိုင်းပဲရှင်တရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာစိတ်ကဟိုရောက်ဒီရောက်ဟိုတွေးဒီတွေးဟိုကြံဒီကြံအဲဒီလိုစိတ်တွေပြန့်ကျင်းနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာတကယ်အမှန်တဘာဝဆိုတာရောမြင်နိုင်ပါမလားမမြင်နိုင်မှလုံးဝပဲမမြင်နိုင် ဘာကြောင့်လဲစိတ်တွေစင်ကြယ်နေလို့လားညင်နွားနေလို့လားညင်နွားနေလို့အဲ့ဒီစိတ်တွေမညင်နွားရအောင်အခုပြောတဲ့အတိုင်းတက္ကိစ္စကရိယာယရှုမှတ်မှုတွေကိုမလုပ်အောင်ရိုးသေးသေးရှုပါဒါတစ္ဆကရိယာယမယမနာရှေ့အမှတ်နောက်အမှတ်ရှေ့တမာရီနောက်တမာရီစက်နေအောင်ကြိုးစားမယ်ဆိုရင်အခုပြောတယ်ကာမေသန္တာဗျာပါဒထိနမိတ်တာဥဒိစ္စကုက္ကုစဝိဇိကိစ္စဆိုတဲ့နိဝရဏတရားတွေ ခွင့်ရပါဦးမလားမရပါဘူးနိဝရဏတရားတွေပယ်လိုက်ပြီဆိုတာ ਨੇ စိတ်ဓာဝိတုဒ္ဓိစိတ်တွေစင်ကြယ်ပြီးတော့မလာဘူးလားလာပါစိတ်တွေစင်ကြယ်လာတာ ਨੇ ဒိဋ္ဌိဝိတုဒ္ဓိဒါကယုတ်ဒါကနာဒါကအဖြစ်ဒါကအပြစ်ဆိုတဲ့တိတဲ့အတိဉာဏ်တွေရောပို့ပြီးတော့တုံးသွားမလားထက်မြက်လာမလားထက်မြက်လာပါအဲ့ဒီဉာဏ်တွေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဘုန်းကြီးပြောပြောနေတဲ့သဘာဝလက္ခဏာ သဘောလေးတွေသိမယ်တဘာဝလက္ခဏာကနေသင်္ကတလက္ခဏာအစလည်းဆုံးသိမယ်သင်္ကတလက္ခဏာကနေပြီးတော့ဟောတမညလက္ခဏာအစနဲ့အဆုံးအစနဲ့အဆုံးဖြစ်နေပြအဖြစ်နေပြဒီသဘောတွေသိမယ်အဲ့ဒီကနေပြီးဆက်နဲ့ရှုသွားလို့ရှိရင်ဘင်္ဂဗေယအာရိနဝမုဇိတုကမြတာပြိသင်္ခါစတဲ့ဉာဏ်လေးအစင်းစင်းရင့်ကျက်ပြီးတော့ဒီဉာဏ်လေးအလုံးပြည့်စုံပြီဆိုရင်မဉ္ဇဏ်ပူညာဆက်ရောက်ပြီးတော့ယောဂီတို့လူကျင်တဲ့နိဗ္ဗာန်ကိုရောမျက်မှောက်မတွေ့နိုင်ပြီဘူးလား။ မျက်မှောက်တွေ့နိုင်ပြီမျက်မှောက်ပြုနိုင်ပြီဒါကြောင့်ဘုန်းကြီးတို့ယောဂီများအဲ့ဒီနိဗ္ဗာန်ကိုတွားရလမ်းကြောင်းပေါ်မှာရှိထားတဲ့အတားအဆီးဖြစ်တဲ့နိဗ္ဗာန်တရားတွေကိုဒီတိုင်းထားမှလားပယ်ရမှာလားပယ်ရမှာပါအဲဒါကြောင့်ဘုန်းကြီးတို့ယောဂီများအခုပြောတဲ့တက်ကိစ္စကရိယာယာကိုယ့်ရဲ့ရှုမှတ်ရမယ့်အမှတ်တရားတွေကိုမလွတ်အောင်စီခွက်ကိုအပြည့်ကန်သွားပြီးလက်ဘွားပေါ်တင်ပြီးတော့စီခွက်မဖိတ်မစင်အောင်တရုတ်တည်းကန်ရတယ်လို့ ယောဂီပုဂ္ဂိုလ်ဟာလည်းကိုမှတ်ရမယ့်အမှတ်တရားတွေမလွတ်အောင်အထုတတိထားပြီးကြောင်းကြဆိုင်ပြီးရိုးရိုးသေးသေးရှုမှတ်ပါရှုမှတ်တဲ့အခါမှာလည်းပဲယန္နာယန္နာမရှုမှတ်ပဲနဲ့အာဒီတထိုင်တော့ငါတော့တဏှာကြီးပြည့်ထိုင်လိုက်တာလူလည်းပင်ပန်းသွားပြီခဏနာအောင်အဲ့ဒီလိုမလုပ်အောင်အမှတ်ချင်းဆက်နေအောင်ကြိုးစားရအဲ့ဒီမှာယန္နာယန္နာပြီးတော့မရှုမှတ်ပဲနဲ့ရှေ့အမှတ်နောက်အမှတ်တစ်ဆက်တည်းဆက်ဆက်နေအောင်ကြိုးစားပြီးတော့တာတစ္ဆာကရိယာရအခုပြောတယ် မနေ့က6နာရီရနေည6နာရီညပိုင်းမှာလည်း3ပိုင်းပိုင်းပြီးတော့ပထမယံဒီတိုင်းမစင်းညာလျှောက်ရှုမှတ်ထိုင်ပြီးတော့ရှုမှတ်ဒီလိုအထူးကြောင့်ကြဆိုင်ရှုနေတယ်ဆိုတာနိဝရဏတရားတွေဝင်နိုင်အောင်လားမဝင်နိုင်အောင်လားမဝင်နိုင်အောင်ဝင်နိုင်အောင်ကြောင့်ကြဆိုင်နောက်ဆုံးအိယာပေါ်မှာလျှောက်ဆက်နားနေတဲ့အချိန်လေးတောင်မှရှုမှတ်မှုလွတ်ရမလားမလွတ်ရဘူးလားမလွတ်ရပါဘူးရှုမှတ်မှုလေးနဲ့ပဲအိပ်ပျော်သွားအဲ့ဒီကနိုးလာပြီဆိုတာနဲ့တခါနဲ့အမှန်နဲ့ဟော နန်းနဲ့မိုးတောင်းရအချိန်ရောက်ပြီဆိုရင်လည်းပဲဒီတိုင်းပဲဈဉာလျှောက်ပြီးရှုမှဆိုင်ထိုင်ပြီးတော့ရှုမှဒီနည်းနဲ့သာ24နာရီနာရီပေါင်းဘယ်နှနာရီလဲ24နာရီကို4နာရီချမ်းကြံတဲ့နာရီ20ဘာလုပ်နေရမှာလဲရှုမှရှုမှမှုလေးနဲ့နေသွားမယ်ဆိုရင်ဒီနိဗ္ဗာန်တရားကြီးဝင်ဝင်ရအောင်မလားမရပါဘူးဒီလိုဆိုရင် ဝိသုဝိသုဒ္ဓိစိတ်တဝိသုဒ္ဓိတွေဖြစ်ပြီးတော့စိတ်တွေစင်ကြယ်ပြီးတော့ယုံနာဖြစ်ဖြစ်ကိုသိနေနိုင်တဲ့ဝိပဿနာဉာဏ်တွေဟာနေနေဖြစ်မှာလားမြန်မြန်ဖြစ်မှာလားမြန်မြန်ဖြစ်ပြည့်စုံအားကောင်းရင်မညာပူညာနိဗ္ဗာန်ဆိုတာရောကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားတွေ့နိုင်ပါဘုန်းကြီးတို့ယောဂီများယခုဒီနိဝရဏတရားတွေတမာရီတရားတွေဝိပဿနာဉာဏ်တွေကို တားဆီးပိတ်ပင်တတ်တဲ့နိဗ္ဗာန်တရားတွေပဲခွာနိုင်ဖို့အတွက် ဒါတစ္ဆကရိယာယတက္ကိစ္စကရိယာယယူယူတည်တည်ရှုပါအမှတ်တွေမလွန်အောင်ယူတည်တည်ရှုပါတက္ကိစ္စတာတစ္ဆကရိယာယမယံမနာကြိုးစားပြီးတော့ရှုမှတ်ပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမေညာဖူးညာဖြင့်ပြင်းမြန်းစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းသာဓုသာဓုသာဓု